မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌တရက်ဆယ်လ69ခုနှစ်နာနေပိုင်းတွင်ဟောကြားတော်မူသောတရားတော်မမဤကံပုညယခုယခုဟောတိယတော်ယတော်ရဏကုန် သောဘလောညောနောတောမေညောမေညောပုညောယေဇယောယေဟုပြုတတ်သောကျောင်းအတော်ပန်းလေးဟောတုဖြစ်ပါစေတာအာပမာတိနာမလေးမလေးရောမပေါ်မသာသောတတိတရားစေသံပါရိတာ ศีลสมาธิปัญญาต้องเด่นกาบูโยโย่ตัวฟงเทิงสอบถึงญาติတို့သူဘဝဆိုတာတော့တုံးရပါတယ်ကိုထင်ပြီးတာပဲ ဂုရုပါရဆိုတဲ့ပညာပွင့်တဲ့ဒုံတစ်ပါးနဲ့တို့တို့လူဘဝဆိုတဲ့ဒုံတစ်ပါးတို့တို့သိမှခွာရအောင်ဂုရုပါရဆိုတဲ့ဒုံတစ်ပါးလည်းကျင့်နိုင်မရဘူးကျင့်နိုင်ပြန်မဖြစ်နိုင်ဘူးဟုတ်ကလားအဲဘာဖြစ်လို့သူကိုယ်တိုင်မှတရားကိုသိရမှာလဲ တို့ကိုယ်တို့ဟိုတပည့်ခံပြီးကျင့်ရမယ်အမျိုးမဟုတ်ဘူးနော်တို့ကိုယ်တိုင်မန္တရားကိုထိုးထွင်းသိရမှာလေဟင်အဲတို့တစ်သက်လုံးလုံးမှာဟိုတဲ့နဲ့ပိုင်းတို့ပဲဖြစ်စေအချင်းနဲ့ပိုင်းလို့ပဲဖြစ်စေပိုင်းလိုက်လို့ရှိရင်တို့ဟာမောဟပုံကားပဲရှိတယ်ဟုတ်ကလားဟင် မောဟဘုံကြီးတို့အာဝိဇ္ဇာတွေကြီးမဟုတ်ဘူးလားဗျာဟင်တက်တမလေးတို့ဘာလို့ဟိုဓာတ်သနာတို့သာတော့ခွဲရအောင်ဗျာဆယ်နှစ်ဆယ်နှစ်ဆယ်နှစ်ကိုတစုတစုကိုဗျာအဲ့တော့ပထမဆယ်နှစ်ကြတော့တို့ဘာလို့ဟိုဘာမှမသိသေးတဲ့ရွေးချယ်နေဟင်ဘာမှမသိသေးတဲ့ရွာဒီနေရာလေးတို့လူဘဝရဲ့အနေသာရကိုကြာသိဘူးတဲ့ ရာဒီဝူရဟင်ပရမသင်္ကေတတောင်းလေဟင်ဒုသာရောဘာလာမန္တတာတကားလားဟင်သင်္ကေဟာဝုံလုံနေရဲ့ရွေလို့ဆိုရဲသူ့ဘာတော့အပြညာမရှိသေးလို့ခေါ်တယ်။ဒါဆိုနေစေဟူဘကဆန်းနေတဲ့တုံးလေးတော့ပြီးတော့ဟိုလူမန်တိတဲ့ရွေလို့ခေါ်ရမှာလေ။လူမန်တိတဲ့ဆိုလူအာယုံကိုအကောင်းဆုံးခွဲထားတာကိုဆိုလို့လေ။ခုခေတ်ကိုသင်္ကေတကျော်ရင်တော့ခွဲထား ခွဲတော့ပြီးထွက်မှာဟင်အဲဒီကနေပြီးတော့20ဆိုမှာပေါ့ဗျာဒုတိယသတ္တကလေစတဲ့နေကလေ20ပြီးအောင်ဟာဒုတိယသတ္တကပေါ်မှာပေါ့အဲဒီကတည်းကလည်းခိတ္တသတ္တကလည်းပဲပြောလုံးပါမှုရွေးနေဟင်အဲဒီနေရာလေးတို့အဝိဇ္ဇာနေပြီးပဲတင်ရဝိဇ္ဇာနေပြီးရရှိဘူးလား ကေရတတိယနောက်တစ်ခါဆိုတော့27ကနေ30လာကြဟင်ဒီမြင်ကြတော့လေဝန်နာတာတစ်ခါလဲလာကောင်းမှုပါကောင်းမှုရွေတယ်ဗျာဒီချိန်ကိုဘာလို့မခင်ညာလဲဖျားဖြစ်ဖို့ပဲနေတော့ဟိဒီဟုဖျားဖြစ်ဖို့လေဝိဇာမင်းကြီးဟိုတို့မျိုးသိချဖို့လေဟင်ဟင်တကယ်တော့သူတို့တော့တကယ်ဆိုတော့31က40နေမှာပေါ့ မာဓိတခါရည်ညာအဲ့ဒီချိန်မှာအာကောင်းလာပြီအဲ့ဒီအာဟောတို့တရားပဲအင်းဝိသန်တွေပဲကိုဟိုအတုံးချမလားအာဝိသန်တွေပဲအတုံးချမလားဟုတ်ကလားဘုရားဟုတ်ပါမလားဗျာဟင်အာကောင်းလာတော့လေအာကောင်းမုန်းတာကြတော့လေအာဝိသန်တွေပဲအတုံးချတာဗျာဒီတို့ဖျားဖြစ်ဖို့တွေ့ပါမလားဟင်

ဒါတော့တွေးနေတယ်လေဟင်တခါတော့ဒီသတိသာပြေသမသာတခါလောကားပဲနေမှာပေါ့အဲတော့ညာနာတတ်ကြတယ်အတူကြီးခေါ်လည်းကောင်းလာပြီဟင်ပြီးတော့ပေါင်းကျင်လည်းတော်တော်လေးကိုတို့ရင်းကျက်လာပြီတင်တယ်အတွေ့အကြုံတွေအဲဒီအတွေ့ခေါ်နဲ့ရင်းကျက်ကောင်းနေတဲ့ညံကောင်းတွေကြတော့သူအဲ့ဒီညံလေးတွေကပြန်သုံးချကြတော့ဝိညာဉ်တွေပဲလားအဝိဇ္ဇာတွေပဲလား ဒီနေရာတော့အဲပြောရင်တော့ဘုရားတော်မနာမည်ဘုဒ္ဓမာလာဟဲ့ဟဲ့ဟဲ့အဲ့တော့တူကြီးပြောတာလေဒါပဲတူကြီးကလာတက်တာပြီးပြီဟုတ်ကလားတို့ဒီဟိုဝိဇ္ဇာနဲ့ပဲရောက်ဖို့အသိဉာဏ်ဆိုဒီမှာမှန်ဉာဏ်ကိုရတာဟုတ်ဟုတ်ကလားအသိဉာဏ်ရလို့တို့ဒီကိုယ်ပိုင်အသိဉာဏ်ရချင်လို့ရှိရင်အဲ့ဒီမှန်ဉာဏ်နောက်ကလည်းရတာဟုတ် တိမဉ္ဇဉ်တို့သမထကမဉ္ဇဉ်ကိုထူတော်ရတာမဟုတ်ဘူးလားမဉ္ဇဉ်အဘောကလည်းသမာဓိနမိပေါ်တယ်ဆိုတာမဉ္ဇဉ်ကိုမဉ္ဇဉ်ကောင်းကြောင်ပြတာတင်တယ်ဟုတ်ကလားအင်းကိုရှုလို့တဲ့ရှုပွဲကိုကြည့်လိုက်တော့ရှုပွဲရဲ့ကိုဖြည့်ရင်ပြည့်ရင်ကိုပြတာဆိုတာမဉ္ဇဉ်မဟုတ်ဘူးလားမှတ်လို့ပြီးတဲ့ဉာဏ်ကိုမဉ္ဇဉ်ဟုတ်ကလားစိတ်ကြည်လို့ပြီးတဲ့ဉာဏ်ကိုသူ့ကိုသမာဓိဉာဏ်ကိုလည်းတော့မယ်လေပြီးတော့အာယုံမှန်လို့ပြီးတဲ့ညာဖြစ်လို့လည်းသူ့ကိုအာရုံမှန်ညာကိုလည်းသုံးလို့ရတယ် ဟုတ်ကလားဗျအဲဒီအာယုံမှညာမှာဖြစ်ရင်ကြည့်ပဲရှိတယ်ယုံနာတစ်ပါးကလည်းအဲဒီချိန်မှာဘလုံးပထွေးနဲ့တောင်းသွားနေလေဟုတ်ကလားအဲဒီမှညာနဲ့လေဒီညာလို့ခေါ်တဲ့နာမရူပပရိသေညာနာယောနဘာဝပိုင်မဲ့ကြတဲ့ဖွဲ့ပြီးကိုတယ်ပိစီအဘိကညာနာယောနဘာတို့ရဲ့ကြာနာကြီးလူပြူတာလေတို့ပါလေပေါ့တို့တို့ပြုနေပြောရင်တော့ကားနဲ့လူလူနဲ့ကားတယ်လေဟင် ဟင်လူကပဲကားထောင်နေတယ်လေကားကပဲလူကိုပြောင်းဆောင်တာမဟုတ်ဘူးလားအပြောင်းအလဲကြီးလူလူတာလေအဲတို့ဟိုတိုးနဲ့ပြောရင်တော့နွားနဲ့လူလူနဲ့နွားနေမှာပေါ့ဟုတ်ကလားလူကပဲနွားကိုကျုံမွေးတုံးတင်ရတယ်လေနွားကပဲလူအတွက်ကိုတခါပြောင်းပြီးယုံကြည်တာမဟုတ်ဘူးလားအဲတော့ကိုယ်နဲ့စိတ်ကလည်းဟိုလူနဲ့နွားလိုပဲလားအဲ့ဒီဉာဏ်နဲ့ဒီလူပြုဖို့နေတာဒီဟာကတို့ဒီရှိနေတဲ့မှန်ဉာဏ်တွေကကြားနေတာပေါ်မှာ သိအားနဲ့သုံးယူမှာအပညာဆိုထွက်တာဘယ်လိုလားထိုးတယ်လဲပဒနာကရှုတာလားဟင်ဟင်ဟင်သိကလေးကိုအေးလို့ဒီနေဒီနေလို့ပေါ်လို့လို့ရပြီရပြီလို့မှသူ့ကိုညှင်းအားနဲ့ထုတ်ယူမှာဒီမှန်ညာတွေကနေအပညာကဖွဲ့ထွက်ရတာဟုတ်ကလားဗျာအဲ့တော့အဲ့လိုဒီမှန်ညာအားကောင်းလို့ဆိုတာတွေးအားကောင်းလို့မှန်ညာကောင်းတာဗျာမှန်ညာတော့ဒီတွေးအားပြရတာဗျာ တဲ့တို့60လို့ခေါ်တဲ့ဟာနာသာသကပြီးကြသွားတယ်ကြာပိုင်းကြာမှာတော့တယ်ဘလုံးမှန်းတယ်အဲ့ခါကျမှဝိဇ္ဇာနဲ့ပဲသွားမယ်ဆိုဘယ်လိုလုပ်ကြမလဲဟင်ဒီလိုဆိုခုနစေတိုးလိုက်ကြအောင်လို့ဟင်ဟင်အဲ့ဟိုဘုံမောရွယ်လို့ခေါ်တယ်တို့ဟင်60ကတော့ဟာနာသာသကပဲဆုံးရုပ်ပြီလေဟင်ဟို60က90ကြာတော့ တို့ဟာမှချင်းရောရီဖွဲ့ပြီးလေပုံနေလေပုံတော်ရယ်လေဒီကုနတဲ့တိကချိဖေကြတော့ဒါကတော့ကြောက်ကြအောင်ဆိုတော့ကိုယ်တော်ရယ်လေကြာဟုတ်ပြီရောဒီကိုကိုယ်ရယ်လေကြာဒီလိုပုံနေရကိုယ်နေရလည်းပြင်းနေရုံကကိုယ်ကိုကိုယ်ကိုဘယ်လိုတည့်တဲ့ချင်းမှုရတော့ဘူးထင်တယ်ဟုတ်ကဲ့နေသိရတော့ဘူးကြာဒီလိုအဲ့ဒီချိဖေတိကကိုယ်ကြတော့သူ့ တတိမရှိတော့ဘူးလွတ်သွားပြီဘယ်ကလေးတွေနဲ့တူပဲဟင်ကလေးတွေနဲ့တူပဲအဲ့တော့တို့ယူရတဲ့ကြတော့ပါတော့အဲ့အရွယ်ကြတော့ပါရသမီးရဟောနာတာသေးလားတုံလုံးနဲ့တူတူလုံးနဲ့တူတူလုံးနဲ့တူဒီတောင်းနဲ့ကြီးကြီးတော့ကန့်မတင်တော့ဘူးကျောင်းပေါ်မှာနဲ့ဗာနဲ့ညာနဲ့အဲ့တော့ဒီပုံစံလေးတွေနဲ့ပုံမှာတော့တကယ်ပြောရရှိပြီးချိန်ကြတာတဲ့ပဲဟုတ်တယ်မဟုတ် စေဖို့ကြိုးပမ်းတာဒီပေါက်စားကြတော့တာဟုတ်ဟဲ့ဟုတ်ကလားဟင်ကလေးပေါက်စားနဲ့ပုံတော်အဲဒီတတိလူတဲ့ချင်းကလေးကလေးနဲ့ပုံတော်ပါတော့ကလေးပေါက်စားတော့တငယ်ကြမ်းတာပေါ့ဗျာဟုတ်ဗျာအဲဘာတတ်နိုင်ဘူးရှင်းတဲ့ဒီကကိုယ်တည်းကြတော့ပေနာတတ်တာလေဒီလိုကိုမနေတော့ဘူးလဲလျောင်းနေရတော့တာဟင်မတည်ခင်ကကျင်းလာပြီတင်ဟဲ့အဲဒီကတော့မတည်ခင်ကကျင်းလာတယ် အဲ့တော့တို့အရွယ်နဲ့ပြောလို့ရှိရင်လည်းပဲအဲဘညာဖြစ်အောင်တင်ဖို့အရွယ်ရှိလာရင်ပြီးတော့လူဖြစ်ဖို့ရာလူသင်္ကန်းဖြစ်တဲ့ဒါနမှုသီလမှုဘာဝနာမှုအနှစ်သာရဟောအဲ့ဒီတို့တိက္ကထားပါလို့လေတိက္ကနေပြီး၄၀ကျွဲမှာလုံးနိုင်လားဟဲ့လက်သေးရောပြောလို့ပါတော့တယ်ဟဲ့ဟုတ်ကလားအဲ့ဒီပြောရင်းပိုင်းနဲ့ချီကျော်တဲ့လေးချော်တဲ့ တော့ဟောမရရင်ပေါ်နေပြီဆိုတဲ့ခါလာကြတော့ဟောဟင်နေတော့မရတော့တကယ်ပဲနေတော့နေတတိကသုံးပဲတွေ့မယ်အဲသုံးတဲ့ဒီကလေးတွေကြတော့ဒါတွေသမီးတွေပြိုင်ပြိုင်ပြဲပြဲနဲ့ပေါ်လာတော့လေတာတော့တောင်းမှလည်းပဲနေတော့ဟင်ငါပဲပညာနဲ့ကြိုးဝါလာတဲ့ချိန်ကြတော့ဟောဒါတွေကသာလူလာသမီးလူလာနဲ့ြည့်ပြောရှုပြောဖြစ်လာတော့လေတောင်းတော့တောင်းမှပိုတက်လိမ့်မယ်ထင်တယ်ဟင်ဟင် အဲ့တော့တို့နှစ်တီကြည့်လို့ရှိရင်တရက်ပဲသူတို့တော့ကစီတယ်တကောင်ပဲဟုတ်တယ်တို့တကောင်ပဲတရက်ပဲဟုတ်ကဲ့အေးတော့တဲ့ချင်းကောဟင်အေးတဲ့ချင်းသူကိစ္စပြီးနေတယ်လေလက်ထင်မှာပါရှိသလားသူရောပူသလားဟင်သူမမမူမာသိနာလာတယ်ကြာလူမာသိမှမရှိဘူးကြာလူတွေတော့သူတို့စူတော့မလားတို့ကတပတ်စာရှိရင် တော်တယ်မင်းတို့လူတွေမှာတပတ်သာတော့တပတ်သာတော့ပဲဒီခါကျတော့ရင်ဘယ်လိုနေလို့ဟုတ်ကလားတပတ်သာတော့တပတ်သာတော့ပဲဟဲ့တောင်းတောင်းပြီးတယ်လေတလားသာတော့မယူဘဲနဲ့တော့ဟဲ့အဲ့တော့တို့တပတ်သာရှိတဲ့ပုဂ္ဂိုလ်ကတလားသာကျူးသားနေရတယ်တလားသာရှိလို့ကတနည်းပါတယ် တနေ့သားလောက်ဖူလုံတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုနေမလဲရသလားဟင်ဟင်ဘာနဲ့ဖယ်နဲ့ဖူလုံတော့မယ်တဲ့လေတင်ငါနေတို့မိသားစုဖြစ်တဲ့လင်ကိုမရတော့ပြန်တသက်သာဖူလုံပြီရသလားပါသမီတို့ဆင်းဖို့မယ်တဲ့လေဟင်ပါသမီတို့ရောဒီတို့ရောတော့ပါနာယောဒီနာယောတို့ပါဆင်းဖို့မယ်တဲ့လေဟင်အဲ့ဒီသာသမီ၅ယောက် သူ့ဟာနဲ့သူ့သူ့ဟာနဲ့သူဘုံဘုံဘုံဘုံပေးပြီးတကယ်လို့များတော့အသက်ရှင်နေရင်မြည်တီပြောင်းပုံတော့ဒုက္ခတော့မြည်ကြရင်တော့နေတာများတာပါမြတ်တော်ကြောနိုင်မှုတယ်ဟင်မြတ်ရှင်ရောရင်နေတာများတာပါအဲ့တော့ဒီတော့ဒီသိဖို့ပါလေဆက်ကတည်းရဲ့တော့တို့တမကတို့တဲ့တို့သာသမီးပဲဟုတ်ကလားအဲ့တော့တို့လူဖြစ်ဖို့ရာလို့ကော ဒီတက်တဲ့ကိုဘယ်လောက်လုပ်နိုင်တယ်လဲဖျားဖြစ်ဖို့ရခဲရင်လို့ဒုံလဘဖြစ်တယ်လို့သူ့ဒုံလဘလည်းတွေ့ကြည့်ပါတာမန်ကုသိုလ်တဲ့လူဖြစ်နေတာမှမဟုတ်ပဲဟဲ့ဟဲ့ကိုကြီးတင်ကြမှာတယ်ကိုကြီးတင်ကြတဲ့ဒါနမှာအမြစ်ပါတာတယ်ကိုကြီးတင်ကြတဲ့ဒါနမှာအမြစ်ပါတာအမြစ်ပါတဲ့အဲဒီဒါနတွေဒါတွေအညွန့်ဟုတ်ကလားအတင်းအပွင့်အပြီးထွက်နေတာဟိုး အဲ့တော့ဒီသီလပင်ကျေပြီးတော့ဓမ္မညလာတာဖြစ်ပြီးနဲ့ဒုမဟုတ်ကိုကိုယ်တိုင်မှလည်းကိုကျင့်ပင်ပင်ကျေကျေနဲ့ဒုမဟုတ်ဒီဟောဖြစ်တဲ့လူကပုဂ္ဂိုလ်ကလည်းဟိုသီလပင်ကျေကျေနဲ့လားဒီဒုမဟုတ်ရာသမားနဲ့တူတဲ့ကိုကိုယ်တိုင်ရဲ့စိုက်လို့ပြောလို့လေဒါဒီကတာနာလားအဲ့လိုကြည့်ဆုံးမှာတို့သူ့ဘဝကိုရဖို့ညာအကြောင်းမှဖြစ်တာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့တို့လူဘဝလူသိက္ခာ မဲ့ဒီလူဘဝကိုပြန်ရင်းစားပြန်ရဖို့လေတို့မှာဒီထိတ်တာနဲ့ဒီသားတော်သမီးတော်တွေနဲ့မင်းတို့နာမလုံးနေရလားလူတော်မှာပါဖြစ်ဖို့ဟဲ့ဘုကရာဘုရားဒါအယူနဲ့ပိုင်းပြောတာလေတို့တရင်နဲ့ပြောကြလို့ဗျတရင်မှာလည်းဟော24နိုင်ကိုတရင်ခေါ်တာတယ်ညတော့အေးလေကြလို့ပါတိတော့သူတင်ရရှိသေးလား အဲ့တော့မောဟကဒိဋ္ဌံပုံသွားအဲ့ဒီဒိဋ္ဌိလုံးအော်အဲ့ပြော်နေလို့ဒိဋ္ဌိတို့ဒိဋ္ဌံကိုပြင်းလို့ဘူးဟုတ်ကလားလားအဲ့တော့တရက်ကိုတို့တရက်တရက်ကိုညာတဝက်ကပယ်လိုက်ကြအောင်ဆိုရင်လူဖွင့်ကြီးပါမမရှိတော့ပဲညာလေအဲ့ပြော်နေတဲ့ချင်းဟိုလူတို့ဟိုပြုတ်ကျင်းပြုတ်ကျင်းလိုက်တဲ့အလုပ်တွေကျင့်မယ်ပါဦးမလား တို့တို့ရဲ့အနှစ်သာရသုံးမျိုးလို့ခေါ်တာဟုတ်ကဲ့လူကမှမရောက်နေတဲ့ဒီဘွားထဲမှာတို့ပါတော့ဒါနသည်အနှစ်သာရပဲဒါနနဲ့သူ့ရဲ့ဒီစီးပြီးဒါနဲ့ဒီစီးကထားရမှာမဟုတ်ဘူးလားဒါနကဒီခါလို့ဖြစ်နေပါတော့မှတယ်ဒီဘုရားရှင်ရဲ့ဘုံတော်နာတာဒီကသူ့ပါလာတယ်ပေါ့ဘူးလားဘုရားရှင်မှလည်းဘုံတော်နာတာလားဒီသိချင်းတဲ့ကဘာတဲ့ငါဆိုဘူးဟိုမှာပေါ့တော့နားပဲကြည့်ဟဲ့ ဒုံမို့ပြောလို့ရင်တော့ဟိုဟိုလေးတင်နေတဲ့ကဘာတည်းကသုခရပြည်ပြီးဟိုလမ်းသွားခြင်းသူတို့ဟိုအတော်အကျိုးကိုစားပြီးတော့မိမောင်ဝင်ကလေးကြမှာအရေးတန်တောင်းပြီးတုံးသွားတာမဟုတ်လားဟုတ်ကလားဟဲ့တဘောရဲ့ဒုက္ခတို့ရုပ်ကိုသူတောင်းတာတောင်းတာညာများသူတောင်းတာညာဘယ်တော့ပဲတောင်းနေဒီများဒီတောင်းတာညာနဲ့ပြည့်စုံတဲ့ပါရမီဟိုမပြည့်မချင်းတယ်ဟုတ်ကလားသူလူမင်းကြီးတွေဘာဖြစ်ဘူးလားနာမင်းကြီးတွေဘာဖြစ် အပြမမင်းကြီးတွေဟောကြတောင်းတလားဗျာဟင်ဒုတိယကရတာလားတဲ့ဟုတ်ကလားလောကီသူတွေလေဒီတို့ဘာလို့အာယုံမှားလို့အောင်တန်းတာတိခါဖြစ်တာတော့တောင်းမင်းကြီးဘုံမင်းကြီးငရမင်းကြီးဟောအောင်တန်းတာဖြစ်ဘူးဗျာဒါဒီရောပါသွားတဲ့ဌာနမဟုတ်ဘူးဒီရောပါသွားတဲ့ဒီလားမဟုတ်ဘူးဟုတ်ကလားအဲ့တော့သူပြုတဲ့တခုတူဒီပြီးတော့တဘုံဝရဲ့အကျိုးကိုအရင်တော့ တို့ဘာလို့အတိုးကျုံတော့သုံးသွားတယ်ထင်တယ်ဟဲ့ဒီလိုကျူးတဲ့ဒါနတစ်ခုရဲ့စေတနာဒီဘယ်မှာသုံးတယ်နိဗ္ဗာန်ကြောင့်သုံးမှာမဟုတ်လားဘုရားရှင်ရဲ့ဘုန်းတော်နာတာဒီကပါသွားတဲ့အရင်ကဘုရားမှာထုတ်သုံးသွားတာထင်တယ်တံ္ဍာမှာအတိုးညွန့်နေတိဋ္ဌံဘဝရောက်တာတော့ပါသွားတာထင်တယ်ဒါနာကဟဲ့တောင်းတို့တဘဝလုံးမှာရှိတဲ့စီပွားထဲမှာဒီဒါနာပြီးွားပြီးအနေသာလို့ခေါ်တာကျန်တာထားခဲ့ရပါလိမ့် နော်တို့ဒီတိုင်းပုံသားရတဲ့သားလေးတို့ကြီးဝေးယူကြမှာပဲမဟုတ်လား။အဲတုံးတော့တော့ပါဘူးလေ။တုံးတော့ပါဒါနာတယ်။အဲပြောတို့ခန္ဓာကိုယ်တစ်ခုလုံးရဲ့အနေသားကိုကြည့်ရင်ကိုချင်းဒီလာတယ်ဗျ။ဟင်ဘာတွေဘလို့ပဲသိနေတာတော့ဘလို့ပဲဘာတွေဘလို့ရှောက်အောင်လုပ်ထားတာဗျာ။ကိုချင်းဒီလာမကောင်းရင်တော့ဟုတ်တာဘူးဗျာ။ဟုတ်ဗျာ။ဟင်ဒီဒီဒီတာတို့ဘာလို့ရုပ်တရားဖြစ်နေမှာဗျာ။ဟုတ်ကလားဗျာ။ ဘယ်နေလို့ဒေါသဖြစ်နေလို့တဏှာဒိဋ္ဌာကြီးဘယ်လိုဒီမလဲလားဟုတ်ဟုတ်ကြည့်လာပြီလားဟုတ်ကြည့်ဘူးလားဟုတ်ဘုတို့အင်္ဂါဟောတဏှာဒိဋ္ဌိဒေါသဖြစ်နေလို့လားကြည့်ဘူးလားဟုတ်ဘယ်လိုလားလားဟုတ်ကလားလေအဲ့တော့ဒီနာကညာကတဲ့ဒေါသပယ်တာလေဟင်ဟင်ဒီနာကညာကတဲ့ဒေါသကိုပယ်နေတာဟုတ်ပဲ အဲ့လိုညာကင်းတော့လာခြင်းနေတဲ့ပုဂ္ဂိုလ်တဏှာပရိမေနဲ့လာပုဂ္ဂလာကြီးတော့ခန္ဓာကိုယ်တစ်ခုလုံးရဲ့အနှစ်သာရဟာဘာလဲမေးကြည့်ကိုကြည့်ပြီလားဟင်အဲ့တော့ညာအိတ်ကျော်နေတဲ့ပုဂ္ဂိုလ်ကအဲ့ဒီပိလာရောဖောက်တည်နေပြီလို့လားဒါနာရောပြီးတော့လူတော်ဝါရဲ့ရှိရညာအတဲ့ထဲမှာအနှစ်သာရဟာဘာဝနာလေခုနကျူမမှုဘာဝနာနဲ့ရှင်းနေတဲ့ပုဂ္ဂိုလ်တယောက်ဟာအများအားရှင်းနေတာတဲ့သိနေဟင် အဲ့ဒီဘာဝနာမရှိတဲ့အချိန်ကအသေးပဲလေနေ့နဲ့ဟိုဘာဝနာသိမရှိလို့တတိသိမရှိတဲ့အချိန်ဒီလောဘသိနေရင်တိတာမျိုးတွေမဟုတ်လားဒေါသသိနေတော့နေရမျိုးတွေမဟုတ်လားမောဟသိနေတော့တိတာမျိုးတွေမဟုတ်လားဘယ်လိုလဲသူမျိုးတွေဒီတော့ငါးနေငါးသိပေါက်နေပြီတဲ့ဘယ်လိုလဲလူတွေဟဲ့ကျင်းနေတော့ကျင်းသိပေါက်နေပြီဘယ်မဲလူတွေခွေးနေတော့တို့ခွေးသိပေါက်နေပြီခွေးတော့ပါပါပြီဘယ်လိုတို့လူတွေ နေမှာဘာဝနာမရှိရဘူးလေကဲဆိုရလို့ပြောဟဲ့ဘာဝနာမရှိလို့ဒီဒုတိယဒီလူတတ်မဖြစ်နိုင်ဘူးဟဲ့ကျေစိတ်ကျင်းကြီးကျေစိတ်ပေါက်ကျတော့ပါနေလို့ချင်းကလူတဲ့လူပြောမှာဟုတ်ကလားဗျဟဲ့ဒီကျေစိတ်ကြီးနဲ့ဒီတော့တော့ပြောင်းမတင်တော့ဟဲ့ကျေစိတ်ကြီးတဲ့ဝေဆိုဝေတယ်ဟုတ်ကလားဗျ အဲ့တော့တို့အဲ့ဒီစိတ်ပေါက်နေလို့ဘာဝနာမရှိဒီစိတ်နဲ့နေမှာပဲသားနဲ့သားစိတ်ပေါက်ပဲသူစိတ်တော်ရှိတာမှာဟဲ့ကိုယ်တော်မရှိတာမှာပဲသူများတဲ့နေရာမှာပဲအဲ့တော့နေတဲ့သိနေတာပဲတဲ့ဒီလိုလူလူဖြစ်တာသိနေပြီလားဒီလိုဟောရှိမလားဗျာနေရုံနဲ့ကသိနေတယ်ဥစ္စာသိမှတော့သိရတာကနာလို့ဟုတ်တယ်ပဲတုံမနာရတဲ့ဟိုဟိုခါပါကြတဲ့အာယုန်တွေက ကိုစိတ်ကအာယုန်ကိုခံစားလို့စိတ်အာယုန်ကိုတွေးနေလို့ဆိုရင်အဲ့ဒီစိတ်ကအာယုန်နာမှာဒုက္ခကဖြစ်မှာမဟုတ်လားဒုက္ခဘဝမှာအညွတ်တက်နိုင်မလားဖွင့်နိုင်ပြီးနိုင်မလားကိုယ်ပဲဘဝပါရှိလို့ဟဲ့သူခံစားကြတဲ့အာယုန်မှာကိုယ်မကြည့်ချမ်းတဲ့အာယုန်ရှိနေလို့ဒီအာယုန်လေးတွေးနေလို့အဲ့ဒီတော့ကြနေလို့တင်လို့ရှိရင်ဒုက္ခငြိမ်းလားငရဲသွားရင်ဝတ်သူကိုယ်ပဲဘဝရှိသေးလို့လားသိပြီလားဟုတ်ကဲ့ အေးဒီဘဝရောက်မှာတော့အကျိုးပြဖို့ရဒါနမှုရောတိရမှုရောဘာဝနာမှုရောလုပ်ပိုင်မရှိဘူးဟုတ်ကလားအေးတကယ်လို့တို့ဘာလို့ကြိတ်တဲ့အာယုန်လေးပေါ်ကိုဟိုကောင်းလာလည်းမဟုတ်ဘူးဆိုးရလို့လည်းမသာဘူးတာမန်အဒီလေးနဲ့ပေါ်လေကျဲနေကျဲပြီးဝဲမျိုးဝဲပြီးတာမျိုးသားပြီးဒါတို့တင်ရပြီးအဝိကာပြီးမဟုတ်လားဒီတင်းနေတဲ့ပြင်အဲ့ဒီတင်းနေနေရာလေးတို့သူရင်ထိုက်ရပါတော့တာဝန်တော့ ဟိုသားရင်းနဲ့တောင်းအောင်လုပ်ဖို့ဖြစ်မလား။ဒီလိုသားရင်းနဲ့တဲ့မိခင်ကြီးရဲ့နာမခွင့်ဖြစ်မလားဖြစ်ဖြစ်မလားပေါ့။ဟဲ့။သားနဲ့မိရမှာလားဒိဋ္ဌံဖြစ်ရမှာလေ။အဲ့တော့ဒိဋ္ဌံဖြစ်တော့ဒုပ္ပဝါကပဲလို့အညွှန်းထွက်အောင်မလား။ဟဲ့။အညွှန်းမထွက်တဲ့ဟာမန္တလာအပေလို့ပြောရမှာပေါ့ဗျာ။အပေတပင်မှာအညွှန်းတက်တဲ့အညွှန်းတက်တဲ့အပင်ပါလေအရှင်ဘုရားလို့ရတာမဟုတ်လား။အဲ့တော့ဘယ်လိုဘဝကပဲလို့အရှင်မားသေးလား။ ခဲ့လို့လို့လားအဲ့ညုံမတဲ့လို့လားအဲ့ဒါအတိအတိဘဝလို့ဆိုရဲပြီးတော့လူလုံးကလည်းဒီလုံးကလည်းဟိုတို့ပြီးပါပဲပြီးတော့လည်းပြီးပါပဲဘယ်တော့မှချင်းဟုတ်ကလားလားဟင်အဲ့ညတညမှာလည်းတို့ဟို24နာရီမှာ7နာရီကအတိဘဝလူဘဝရှိဘူးလို့လာတော့ဟောဘာဝနာသိတဲ့လူလာလာတော့ဟင် ဆိုအာရမီမဝါဒသူဒီယူနိုလိုလိုရတယ်မရှိပါဘူးမှာတော့ကလိုလိုလိုရတယ်ထင်တယ်ဟဲ့ဒီဒီကောင်ကဘုရားတော့ကလာလို့ဖြစ်တယ်ဟဲ့လို့တော့လည်းဘုရားဘုံလို့သူကလည်းတော့ကလာလို့လိုလိုအားကြီးတယ်လိုလိုလိုလိုလားရှိပါဦးဗျာဟဲ့အဲ့ရတော့လာလို့လိုလိုလိုတော့နိုဟာသာလို့ပဲလို့မျက်နှာတိတော်ပါပြီးဘာညာရီကဘာလို့တော့ဘုရားဘုံအဲ့ဒီမှာဘာဝနာသိပါလားဗျာ လူရှိမှုမျိုးနေလေနေလေအဲ့တော့လောဘနဲ့လူကျူးသားနေတယ်လို့သိတာတယ်လေအဲ့လောဘနဲ့ကျူးသားနေတယ်ဆိုရင်ငရေတင်နေလေဟင်အဲ့ဒီလောဘနောကဖြစ်တဲ့အဲ့ဒီရောနဲ့ဒီရောဒီဒီဒီတခုကိုထက်တယ်လို့ပဲမာနာဆိုရင်လေဒါတို့ဒိမ့်မှာပဲတင်နေလေတို့ကိုအမျိုးမျိုးနဲ့ဘဝတင်နေလေမာနာကလေအဲ့တော့ဒေါသရတာဒီဒီတဲ့ဒေါမနောဒေါခလို့လေအဲ့ဒီဒီဘာလို့ဒါလည်းဆိုရင်တောင်းရည်လို့တင်နေလေ သူ့ဘာမှမပါဘူးပါတာတွေးနေပြီးနေနေမယ်ဆိုတဲ့ဒါသိစားတယ်လေအဲ့တော့နေမှာတော့ခရီးဖြစ်ဖို့မျိုးစီလူဖြစ်ဖို့မျိုးစီပြောင်းများတယ်တဲ့နော်ဒါကလည်းနိုင်မှာလို့ရှိဖို့မျိုးဘယ်လောက်ရှိမှတယ်နော်ပေါ်တော့ပဲတော့မမရှိဘူးလို့ဘယ်လိုလုပ်မလို့ပြောနေနေနေနေလည်းနေပါဘူးတကယ်ကိုသိတာလေ တော့ကျွန်တော်တို့ဘုရားတို့ပြောရအောင်ငါလည်းဒီပေါ်လေးအဲ့ဒီနေရာတော့တာတော့တာမနဲ့ပုံရုံလို့60ပဲလို့ကိုတင်လို့ဖြစ်မလာရင်တော့မကြရဘူးဘူးလားအဲ့တော့60ရာသာတွေ့ကြဘယ်လို60မှာတည်းရဲ့ဘူးတို့ဘာလဲသိချင်လို့ဟဲ့ဝိညာဉ်နဲ့ရှင်မလားအဝိညာဉ်နဲ့ရှင်မလားဟုတ်ကလားဗျဟဲ့တော့တတိယလို့ kayaje gwaje kura do oka ba de bolo kayaje fomo tu de bolo ko on kayaje ki shigala si sabo ta to ya da de ba ya ne oka ba de bolo ko on kayaje de yo kala wala o di de de mu yo ha de ni ma wa ne de de de mu yo ro de ne ja ya ba ta mu ko kayaje de ne ja la do ba ဒီကဥက္ကဋ္ဌလေးဆိုတာတော့ဟိုကတော့တော်သွားပြီလေ တော့ကကတော့တော့ပါကတော့တော့ကကိုဟာကိုဘာညာရဖို့တယ်ဟဲ့ဟဲ့ကိုကဘာကြောင့်လဲအဲဒီကျင်းတော့တော့တာအဲ့တော့တို့မှာလူပုံကကိုတစ်ခေါက်လာလာတယ်ဒီတော့ကတို့အနစ်သာရမရမလဲအဲ့ဒီတော့ဟုတ်ကြတို့ကအနစ်သာရအနစ်သာအနစ်သာကြီးမှလည်းခိုင်နေမှမနဲ့ယူသွားလို့ရမှာမဟုတ်လား ဟုတ်ကလားအဲ့တော့ဒီသာရတို့ဘဝရောက်လာတဲ့ဒီသာရသုံးမျိုးလို့ဆိုတာဟုတ်ပဲဟုတ်ကလားဒီဒီမောဥဒါလေးရှိနေတဲ့ဘုံတွေပါလေဒါနဒီဝါတွေအဲ့ဘောရအနေမှနေမှာဟုတ်ပဲကိုတော့နေပါမှာဟုတ်ပဲအသာတော့ထားပြရမှာမဟုတ်လားဟုတ်ကလားပြီးတော့ရှိနေတဲ့ခန္ဓာရဲ့အလားဒီဒီလားတွေဟုတ်ကလားကိုကြီးဒီလားသူ့ဘဝရဲ့ခန္ဓာလားဟုတ်ကလား ပြီးတော့ရှိနေတဲ့အသေးရဲ့အနိစ္စလာပြီးဘာဝနာတွေနဲ့အနိစ္စလာသုံးမျိုးလားအဲ့ဒီသုံးမျိုးထဲမှာဒါနနဲ့သီလကတာမန်ပဲရှိပါသေးတယ်တိရစ္ဆာန်နဲ့လူနဲ့စိတ်ချတာပဲရှိတယ်တိရစ္ဆာန်ကတိရစ္ဆာန်နဲ့တို့သူညင်ကိုခွဲတာလေဟဲ့ဒီကနာကိုယူတာနေရှိရလား ဘုရားကိုရင်းပါအောင်လို့တည်ရတဲ့လူသိတဲ့ဝဲအောင်တို့ဒီခံသိတဲ့တို့ဒီဝဲအောင်လို့တည်ရအောင်ပြချတာပဲရှိသေးတယ်ကြာဟုတ်ကဲ့ဒါနာကတရိစ္ဆာန်စရိုက်နဲ့တို့ဒုပိရိုက်ကိုစီချတာပဲရှိသေးတယ်ဟဲ့ကိန်းဆောင်တွေကတော့ငါရောက်ပြီးတော့ရှင်နေဒီပုံမှန်ပဲခိုးအုပ်ကြီးတဲ့ဦးကိုချမင်းနဲ့တခင်ကြည့်ကြကြည့်ဗျာအဖေတော်မိကိုရှောင်းလာလား agire kuira wambi kai ba mulu beri me na batene mulu beri me te era te ina te eh ni eh, da so da no jure na bo we na ta na bo ni da piyo te Na na ငါဟောသားနေသူတို့ဟောသားနေလို့တာတင်တယ်ဒီနည်းနဲ့ကိုယ်ကြည့်တာလေးကိုပုံမှန်သားပဲနဲ့ခုနတစ်ဖက်သားကိုပူညီတာလေးမှတကယ်ဒါနာမဟုတ်ဘူးလားတို့ဒီလိုပူညီကြီးကောင်းကြီးကလာပြီးတော့ခြူရာဒါနာကိုပြောတာမဟုတ်ဘူးတူနဲ့တူပူညီတာလေးမှတကယ်ဒါနာရှိတယ်လေကျိုးသွားဆုံးပြည့်စည်မပါခြင်းလေပုဂ္ဂလာခီးသွားတယောက်ကကိုယ်အိမ်ရှိလာပြီးတော့ဟိုဦးရဲ့ဟိုပေအိမ်ဘသူစီပေသွားရတယ်လို့နာမည် စေနာပေါ်ဝင်တာဟိနာနာနာနာမင်းပြောလေးအခုဘယ်မှန်းกว่าအိမ်နံပါတ်ဘလောက်ကဘယ်နာမောက်ကဘယ်လိုกว่าလေကျင်းနဲ့လိုက်ယူအဲ့ဒါမက်ကဒါနာပါတပြောင်းမှမကုန်ပါဘူးစေနာပေါ်ချိန်ထားပါတယ်ဟောလာတော့ဒိဋ္ဌံသိတဲ့လူသိတယ်တုံ့ဟုတ်ဒိဋ္ဌံကျင်တဲ့လူချင်းခွဲလာတယ်ဒါနာပါလေဟဲ့ရုပ်ပေါ်တော့နန်းသွားရင်းနဲ့ဟိုဖုကကလေးတွေ့သွားတော့ဟောဒီလမ်းလေးတွေလူချင်းညားသွားမယ်လမ်းတွေပဲ ဒါလေးတွေလူရှင်များကိုအနှောက်အယှက်ဖြစ်နေနိုင်တယ်ဒါလေးငါပယ်ခဲ့မယ်ဆိုဒါမေတ္တာဒါနမဟုတ်ဘူးလားဝင်ကုန်မှုလိုပါဘူးလားဟဲ့တော့ဝင်ကုန်မှဒါနတင်တာဟုတ်ဟဲ့ပြီးတော့ဒါနရေကိုဘုန်းကြီးကြီးကပြတာပြီးသူမှဒါနတင်နေတာပဲသင်္နာကောတဲ့ကြတာဘာတို့ဘုရားဘာသာကပုဂ္ဂလာပြဟဲ့ပြီးတော့တို့ဒီနေရာလေးမှာလုံးရဲ့တရိုက်နဲ့ဒိဋ္ဌာန်ဘရိုက်ကိုသူစီယူတာလာတယ်ဒါနလာတယ် ဟဲ့တိသနာငါ့ကိုရွေတဲ့မှာဖြစ်နေဟဲ့ဒါနာကသူ့ကလူတွေအိမ်မှပြီးအောင်သူများဖို့ကိုကိုယ်ပဲကနေဆိုရက်ထုတ်တာဖြစ်နေဟဲ့ဟုတ်ကလားဒါရောဝါလာတိသနာဝါလာကိုလိတ်သွားနေလားဟင်သူကဝါလာပဲသွားပြီးခါသွားနေလားတိသနာပဲနေလို့ဟိုပရိကပဲနေလို့အကုန်လုံးကိုယ်ပဲရက်တာဖြစ်နေခါတော့ပဲနေလို့ ကံမောတာထုတ်ပြီးတော့ဘယ်လိုထားလို့လဲအဲအဲ့ဒါတော့ဒီဒါနမှန်များတာတရိษံနဲ့လူတို့ရဲ့ကြားမှာစရိတ်ချင်းချားတာပဲရှိသေးတယ်ဟုတ်ကဲ့လားဒိဋ္ဌာန်ချင်းနဲ့လူချင်းကိုသိရကြပါလိမ့်ဟဲ့ဒီလာတော့ဟိုတို့ဟိုတို့ဒိဋ္ဌာန်ချင်းနဲ့လူချင်းမှာအဲ့တော့ဒီလာလေးကပုံချင်းပါတယ် တို့ဟိုမှာဟိုဒိဋ္ဌာမှာကိုကျင်းပါရလားဟင်ဥပနာယုံလေးအကြောင်းလူကြီးရှိပါနေနေမြဖွင့်နေအပွေးကနောက်လာကြီးဝန်တာရတယ်ဟုတ်ပြီလားကိုဟာလေးတွေဝန်တာတွေပဲလက်ရှိမှာပြင်ပြချင်းဟုတ်ပြီလားဟင်ဟာနေဝင်အောင်ဟင်ဟိုဟာကိုကြီးဟိုဟာရှောလိုက်လေဒါတော့မိရောမိရောတခါလဲဖာရီယာကြီးကလည်းဒီတမင်းနဲ့တောင်းမှလိုက်တာ နောက်ကပြုံပြုံပြုံပြုံနဲ့တောင်းမှန်တာပဲသူ့တချင်းဆိုပြီးတော့ကျွေးနေတယ်လို့ပဲဟင်ဝင်ရတာလားအေးသူညသူသားဖို့ပဲပြီးတယ်သူရဖို့ပဲပြီးတယ်ဒီခါမှာအဲ့ဒါမျိုးလို့ဆိုလို့လေဟုတ်ကလားတို့ကကိုယ်ကိုယ်နဲ့ကိုယ်ရင်းစားလိုက်တာတင်တယ်ငါဒီငါဟောပါလေကိုဟင်ချမ်းသာခြင်းလို့ခင်ဗျားလည်းချမ်းသာခြင်းပါပဲဟုတ်ကလား ငါဒီငါဘဝလေးကိုကောင်းစားကြမလို့ခင်ဗျားလည်းကောင်းစားကြပါပဲဒီတကယ်ကြီးတယ်ဒီဒီလေးတွေသူ့ကိုပူခြင်းကိုကိုနဲ့တပူခြင်းသာနာပြီးဒီဘက်ကဟိုတို့ချင်းဝင်နေတော့ဒီဘက်ထဲကိုကိုတက်နေမှာပေါ့ဟိုဘက်ကိုသူတက်နေပေါ့ဒီဘက်မှာလေးမတားတာဖရားတယ်ဒီဘက်မှာရှာမထွက်ဖရားတယ်ဟင်ဟုတ်ပါလေဟင်အားလည်းဘူးလည်းဒီတိုင်းပဲ သင်ပြုတ်ကလေးနဲ့ပူတဲ့ဒီတိုင်းပဲဝဲနဲ့ပူတဲ့ဒီတိုင်းပဲရှင်ကလာတဲ့ကံကိုဗလာနဲ့ရှင်ရှင်တို့ရအဲ့လိုကိုချင်းဝင်ကြဘယ်မှမထွက်ဆန်းထားတာကိုညွှန်တာပါလေဟဲ့ဒီလာတော့ဟိုတို့တို့တင်းဆန်နေတဲ့တို့ညာလားအဲ့တော့ဒီလာလေးကကိုညွှန်တာတယ်ဟဲ့တို့ဘာလို့တင်းဆန်တာကိုညွှန်တာလဲလားဟဲ့ဟိုကလာယုံလေးကကြောက်ပြီး 这一年就会的，啊，不要那个在有我打完了嘞，后边，不管你的我打那个那些嘛分不清，后边，嗯，他那不要我，哎，我啊手机我啊小来的，家老没有，没有的他在爬里啊去啊，这一个奶奶到马来啊，脑个用用用用的，到马那边都得清楚不着，就这个路呗，哎，我就傻了。 အေးသူကြီးသူသားဖို့ပဲပြီးတယ်သူရဖို့ပဲပြီးတယ်ဒီဆောင်အဲ့ဒါမျိုးဆိုလို့လေဟုတ်ကလားတို့ကကိုယ်ကိုယ်နဲ့ကိုယ်ရင်းစားလိုက်တာတင်တယ်ငါဒီငါဘဝလေးကိုဟင်ချမ်းသာခြင်းလို့ခင်ဗျားလည်းချမ်းသာခြင်းပါပဲဟုတ်ကလားငါဒီငါဘဝလေးကိုကောင်းစားခြင်းလို့ခင်ဗျားလည်းကောင်းစားခြင်းပါပဲဒီတကယ်ကြီးတယ် ဒီတိတ်လေးဆိုရင်သူ့ကိုကိုချင်းကိုကိုနဲ့တကိုချင်းသာနာပြီးဒီဘက်ကဟိုတို့ချင်းဝင်နေပြောရင်တော့ဒီဘက်ထဲကိုကိုတက်နေမှာပေါ့ဟိုဘက်ကိုသူတက်နေပေါ့ဘယ်ဘက်မှာလေးမသားသာဖရားတယ်ဘယ်ဘက်မှာရှာမထွက်ဖရားတယ်ဟဲ့ဟုတ်ကလားဟဲ့ဖားနဲ့ကိုလည်းဒီတိုင်းပဲဒီချက်ကလေးနဲ့ကိုလည်းဒီတိုင်းပဲဝဲနဲ့ကိုလည်းဒီတိုင်းပဲရှိရင်မှဒိဋ္ဌံကိုဘယ်ဟာနဲ့ရှင်ရှင်တို့လည်းအဲ့လိုကိုချင်းဝင်ကြဘယ်မှမထွက်သရံထားတာကိုညှိတာလေ ပုဂ္ဂိုလ်နဲ့တကူချင်းစာနာတာဒီညင်ဟာတို့လူမာပါရှိတာတယ်နဲ့ခွေးမာဒီလိုရှိနိုင်သလားဝက်မာဒီလိုရှိနိုင်သလားတိဋ္ဌာမတာမျိုးရှိနိုင်အဲလိုတို့ဒီလားကလည်းဒီတိဋ္ဌာနဲ့တို့လူနဲ့ကြားကိုညင်ကိုစီယူချပေးတာလည်းရှိသေးတယ်ဟုတ်ကလားဒါတော့ပဲရှိသေးတယ်ဟုတ်ကလားဗျာဒါတော့ပဲရှိသေးဗျာဟင် တေခါတို့ဒါနနဲ့သီလကိုထောက်ခွဲကြလို့ဆိုရင်တို့သီလကဘောပါကောင်းကိုရဖို့ရထုတ်ပေါက်ပြီးမှာဟုတ်အဲ့ဒီလမှာလည်းပဲတို့ဒီကနေ့တော့ပြင်ဟောဟုတ်ပဲဥဒုံနေဘူးပဲဥဒုံဆိုတာပါဠိလိုပြောတာပမာလိုတော့အာယုံမသိသုံးပြရပါဘူးပါဠိလိုလုံးဘုရားရဲ့သားတော်သမီးတော်ကြီးဖြစ်တော့တရားလားဖြစ်တဲ့နိဗ္ဗာန်ကိုသွားမှာမဟုတ်လားအဲ့တော့မင်းကနာနဲ့သွားမှာမဟုတ်ရှိပါယူကြရမှာမဟုတ်လားအာယုံမသိသုံးရတာဒါမျိုးတို့ဒီကနေ့ဥပုဒ်တွေကြရဥပုဒ်တရာသီလအောင်သွားထည့်ရတာတင်တယ် နေတိုင်း၅ပါး၅ပါးတွေကြတော့ဥပဒ္ဒရာသီလထည့်ပြီလားအာယုံတောင်းပြီးဖို့မလိုဘူးလေနေတိုင်းတော့ပြကာမအာယုံကိုအနောက်တာကင်းတယောက်နဲ့တယောက်အကျွင်းဟိုမချင်ကြသလားတင်တယ်လေအတုံးနဲ့မကြည့်အောင်လေကာမအပြီးတွေကိုချမ်းချမ်းသာသာခံပါနိုင်အောင်လို့တို့နေတိုင်းကျင်တော့ငါးပါးသီလယူရတာမဟုတ်ဘူးလားကာမအာယုံခံစားဖို့လေတို့ဒီကနေ့တော့ဟွာလိုက်ဟိုဓမ္မအာယုံပေါ်မှာတင်နေတယ် မင်းဒီပါနဲ့ဖျားသားတော့တမီးတော်များပြီးသွားမှာဟုတ်ရဲ့ဟဲ့ဒီရငါတို့အထူးတန်းနေတော့ပူပါနဲ့ကျမအာယုံခံပါဖို့တင်တယ်ဟဲ့ဟဲ့ဟုတ်ကလားအဲ့တော့နေတိုင်းနေတိုင်းယူရမှာတော့ငါးပါးအဓိကပဲပို့ပလားဟဲ့ငါးပါးဒီအဓိကပဲအဲ့တော့ငါးပါးလုံးသိက္ခာပုဒ်ဒီအကျွေးကျင်းမှုတင်တယ်အကျွေးကျင်းမှကိုသွားတော့ငါသွားလို့ရမှာပေါ့အကျွေးတင်နေဒီနေရာလာပြီးဒီတို့ကျေးနေရမှာပေါ့ ပုဂ္ဂလာတွေဟင်အဲတော့ဒီနာကသိချောင်းတာမှုကိုတောင်းယူလိမ့်မယ်လေဒါနကဟိုကိုချောင်းတာမှုကိုတောင်းယူလိမ့်မယ်လေပုဂ္ဂလာကျွေးကျွေးလို့ရှိရင်တော့သိချောင်းတာပါပဲတင်တယ်ဟင်ကျွေးကြည့်နေသိချောင်းတာပါမလားအဲ့တော့ဒီနာကသိချောင်းတာမှုကိုတောင်းယူလို့ပြပုံတဲ့ကိုတို့ကဟိုစိတ်နဲ့လည်းမကြောက်ဘူးဗျာနှုတ်နဲ့လည်းပြောဘူးဗျာကိုဒီနဲ့လည်းမလုပ်ဘူးဗျာအဲ့တော့စိတ်နဲ့ကြရင်ဓမ္မကျွေးဓမ္မတင်တယ် အဲနှုတ်နဲ့ပိန်တော့ငါဘူးကျွေးတင်မယ်ကိုကြီးလေးအောင်ဆိုတော့ဒီဒီဒီဒီတတိတင်ပါပဲကာလုံးမဆုံးကြီးလေးဟုတ်ကလားဗျအဲ့တော့သူ့ကိုတားဖို့လည်းမကြောက်ဘူးသူ့ကိုဒါလည်းမတရားကာလုံးချင်းနဲ့ဟိုဆောင်ရွက်တော့လို့ငါမလို့တိတ်တာဖို့ကိုကာလုံးဆုံးနဲ့လုံအောင်တို့ဆောင်သိနိုင်လို့ရှိရင်တို့တို့ကမှသူများကိုကျွေးမကျွေးသူများကိုကျွေးတော့မလားလားလမ်းကိုကြောင်သွဲသွားရပါတယ်သူများအိမ်ရှိကိုရင်းရင်းသွားရတယ်အကျွေးမှရှိတာ အဲ့အထွေးတင်တဲ့ပုဂ္ဂိုလ်ပဲလို့လောင်းချောင်သွားရပါမလားသူများအရှိပေါ်ဗျာအဲ့အထွေးယူထားတဲ့အင်းသားကြာလေးလေးကိုကိုကိုကိုခေလေးလေးထင်တယ်ညနာလေးတစ်ဖက်ဆောင်လို့နေမှာပါဟဲ့ညနာကြောင်တိုက်သွားရပါအဲ့ညနာလေးတစ်ဖက်ဆောင်လိုက်ဦးမှာပါဗျာဘယ်လိုဗျာဟဲ့ကျွေးကြည့်တဲ့ပုဂ္ဂိုလ်လေးအဲ့တော့ဒီဘယ်တော့မှချမ်းသာအဲ့တော့ဒီတော့ကပြချမ်းသာဖို့တောင်းနေတယ်ဒါနာကကိုချမ်းသာဖို့တောင်းနေတယ် သူတို့ဒီနေ့ကတော်တော်ကိုဖွဲ့ယူထားတာတဲ့ဟုတ်ကလားတခါတော့ဒီလိုဒီကဟာရခြင်းနဲ့ဒုက္ခဝနာဘောကိုသူတို့တောင်းပုတ်ပေးနေတယ်ဒါကကဒုက္ခဝရဘူးနာဘောကိုရောက်တဲ့ကာလကိုဒီခါတော့ဖြစ်နေသားဖို့ရရှိသေးတယ်ဟဲ့ဒါတော့ဒုက္ခဝနာဘောကိုရောက်ဖို့ရပြီးသားတာတောင်းယူပြီး လောကဝနာဘဝရောက်တဲ့ခါကိုအာယုံခံစားဖို့ရာအတွက်ကိုချမ်းသာမှုဖြစ်တဲ့တို့ပါလားဒါမှဲ့ဒါနာကအဲ့ဒီဘဝရောက်တဲ့ကောင်လားကိုချမ်းသာမှုဖြစ်တဲ့ကိုလူကြီးနဲ့ပြည်ကြီးတွေမကြောက်မကြရဘူးမဟုတ်ဘူးလားဟဲ့ပြည်ပြည်သူကခံစားဖို့မဟုတ်ဘူးလားအဲ့ဒါတော့ပဲရှိသေးတယ်ဒါခကြီးသွားရင်စခန်းမှာချပြီးတော့ဟဲ့ထမင်းတုပ်ကလေးကိုလဲလဲနေသွားရင်ထမင်းတုပ်ကလေးကိုရောက်တဲ့နေရာသားဖို့အားမရှိသေးတယ် ကားနဲ့သွားလူချင်းနဲ့ကားနဲ့သွားလို့ရောက်တဲ့နေရာကျမင်းတိုင်ဝင်စားဖို့ရပါရှိသေးတယ်။ဘာလို့လဲခင်ဗျမဆုံးလို့ဘူး။တော်လာတယ်လို့။တရကတွေနဲ့ဟိုတို့ပါတော့ဟိုလူဘဝနဲ့တိဋ္ဌာဘဝနဲ့ကြားကိုစဉ်းစားထားတာပဲရှိသေးတယ်။ဟုတ်ကလား။လူဖြစ်အောင်လို့ဖူကြမင်းတယ်။ဘယ်လိုလဲ။ဟမ်လူဖြစ်ဖို့ကြံမိတယ်လူဖြစ်ပလား။ လုပ်ပြရောက်ပြီးလူဖြစ်ပလားလားဟောပြောဟောပြောလူမဖြစ်ပါဘူးဘယ်မှာဘယ်တော့ကြုံဘူးလဲကြရလေဟင်လူမဖြစ်သေးဘူးဆိုတော့လူမလို့ပါတော့သူတော့ဘယ်လိုပြောမှာတော့ဟင်လူဆိုတာတို့ပမာစကားရေပါဠိစကားမဟုတ်ပါဘူးတို့ပါဠိစကားကမနုဿာလို့သုံးတာအဲမနုဿာရဲ့လူရင်းပါဠိကိုတို့ သူ့ကိုဖွင့်တဲ့ခါလာကြတော့အာဒါနာဒါမနာဒီဒါနာဒီဒီမလို့တော့ကွာအကျိုးရှိတာအကျိုးမဲ့တာကိုပြီးမှသူလေးကိုကြောင်တီးတာကိုပြောဆိုတာကိုပြုလုပ်တာငါကြောင်ပြလိုက်တာငါပြောဆိုလိုက်တာငါပြုလုပ်လိုက်တာဒီတစ်ခါတော့အကျိုးရှိတာပဲအကျိုးရှိတာဆိုဘုငါထွက်လာပြီးပြောတာတယ်အကျိုးရှိတယ်တော့ငါထွက်လာတယ်ဒါမို့ဒီတစ်ခါရှိရတော့အကျိုးမဲ့ပါပြီတော့အရှုံးပေါ်ပါပြီးပြောတာနဲ့တူတူပဲတယ်ဟင် ကိုကြံနေတဲ့ကိုပြောဆိုတဲ့ကိုပြုလုပ်တဲ့ဟာလေအဲ့ဒါကိုမနှုတ်တာလို့ဆိုလို့တယ်အဲ့တော့ဘာဝနာနဲ့မှဒီတတိညာမရှိရင်ဒါသိနေမှာမလားဟဲ့ကြံပြီးတိုင်းပြောဆိုတိုင်းပြုလုပ်တိုင်းလေဘာဝနာဆိုတာပါဠိလိုပြောတာပါပမာလိုတော့ပြည်ကိုတို့တရားဓမ္မများကိုတိလာပင်းသာမျိုးကိုပေးတာလို့တရဏဂုံတင်တယ်အဲ့ဒီတရဏဂုံလေးတလုံးပေးတာကိုအဲ့ဒါအချင်းအချင်းမျိုးပွားနေအောင်ပါတယ်အာပမာရပတိနေလေ ဟဲ့တောင်အပမာရတိနဲ့ပွားပြီးခြင်းလို့ကိုသူ့ဘာလို့ပြလာပြီးတော့အပမာဒီတာတာပါဒီတာဆိုပြောတာတယ်မမရောတတိနဲ့ဒါကိုပွားကြလို့ပြောတာအဲဒါပွားရင်ဒီသားကလိုလိုလုံတာတယ်ဟဲ့ကျမတို့ဒုတိယနေ့ကိုခုနကလေးကိုတိန်းဆောင်တိမဖြစ်အောင်တို့သူများတော့စိတ်ပါမလို့အောင်တို့ဟုတ်ကလားဒုတိယနေ့ဒုက္ခမှာရှိကြရမှာတယ်တို့မို့တို့ဒီအောင်တဲ့တဲ့အောင်ပေါ်မှာတယ် ကိုယ်သိတဲ့ပုဂ္ဂိုလ်တဲ့နေရောဟင်မနေတော့အခုတယောက်တည်းတဲ့ရလားဟုတ်ကြဟင်တယောက်တည်းမှမတည်ဘဲနဲ့အိမ်ကဟာဒီမိုင်းနဲ့တဲ့မလားတော့ရောဟင်ချင်းရင်းတော့ကိုယ်တယောက်တည်းမှတဲ့ရပုဂ္ဂိုလ်နဲ့ကိုယ်သိပြတော့မှတယ်ဟင်အဲ့တော့ဒီတတိလေးနဲ့ခုနကဘာဝနာသွားပြိထားတဲ့တဲ့ကူပေါ့လေဘုရားဘုံကြီးဖြစ် ံဃာဘုံကြီးပြီးဘုရားသံဃာတို့ကြားနေသမထမန္တရားအဲ့ဒါဓမ္မန္တရဏကိဖာယူကြီးတယ်လားဟင်ဟောဓမ္မန္တရဏကိသမီးကြီးလည်းမဟုတ်လားကမ္မထံကြီးဓမ္မန္တရားလေအဲ့ဒါတခုခုတတိနဲ့ဘွားလို့ရှိရင်ကိုယ်တကယ်ကိုကိုယ်လည်းမတင်းမနေဘူးလားဟင်ဒီလိုဆိုရင်ကိုကြောင်ပြလိုက်တဲ့အကြောင်းဒီမှာမများဟင်ဒါတော့အကျိုးရှိသွားပြီဒါတော့ဟင်အကျိုးမဲ့သွားပြီပြည်နေမှာကျော်လိုက်ရင်ပေါ့ တို့မှာအများဆုံးတတိကစိတ်ကောင်းလေးရှိတာဟုတ်ကြဘာဝနာလေးနဲ့ပွားပြီးတော်တော်ကိုနဲ့စောင့်တာပါဟုတ်ဟုတ်ကလားဗျဟိပြောပြပြရတော့ပြရတိုင်းနဲ့ချီလုံးလုံးလဲလုံးလုံးဒီတတိလေးရှိနေရင်ပဲနေတော့လားဘုလုံးဒါအကျိုးရှိသွားပြီအကျိုးမဲ့သွားပြီမသိနိုင်ဘူးလားဗျအဲ့ဒါလူလေးဘာဝနာပါရီရတာတဲ့တရဏဂုံလေးတစ်လုံးဒီတစ်လုံးဒီကိုများတဲ့ညောင်ပွားတာကိုဘာဝနာတို့တုံးတာပါဗျအဲ့လိုပွားခြင်းဖြင့်ဒုတိယကလေးတို့လည်းရှိမနေပြီဘူးလား အဲ့တော့ဒီပန်းမှုဖြန်းမှုလူရမှုတော့သူ့စီဖေးအောင်မှဖြစ်တာကြီးကိုကိုယ်စီဖေးအောင်လို့ဘယ်လိုလုပ်ဖြစ်မှာလဲတော့ဟုတ်ကလားတမ်းမှုတမ်းမှုဖြန်းမှုသာရဒီသိခါမှုတွေကျူးလွန်မှုတွေတို့ပါတော့ဟိုကြိုက်ခြင်းနဲ့မကြိုက်ခြင်းကိုအဝင်ခံမှာမဟုတ်ဘူးလားအဲ့တော့တတိရှိနေကြိုက်ခြင်းနဲ့မကြိုက်ခြင်းဝင်ဘူးလားဗျာအဲ့တော့တာပြပြပြဖြုံးလားဗျာဟင်ပြီးတော့တို့ဒီဟိုတို့ဘာယူခြင်းခုနက ဟိုတာချင်းဖြာချင်းဆိုတဲ့ဒီကံဒီချုံလုံးနာမှမများသူ့စီကိုသူ့ကောင်းတာလေးတွေလျှောက်ပြီးကြံပြီးတွေးတော့မရတာမဟုတ်လားဗျာကာမစိတ်ကြောင့်မဟုတ်လားသိသူသူလည်းပေါင်းလုံးကသိုးတာလေးတွေကိုကြည့်ပြီးတော့ကြံပြီးတွေးတော့မရတာဖြစ်တာမဟုတ်လားဗျာအဲ့တော့ဒီနာကိုမှဘူမနဲ့ဘုရားတွေးကြည့်ရအောင်လားဗျာအဲ့တော့ဟိုသိခါဘုရားလူလူလုံးနာဗျာကျေကြီးကံမိနဲ့ငါမတော်ဘူးပြောနေဘူးမလို့ဗျာတို့အောင်ရဒီကိုယ်တကယ်လာဘူပိုင်ဝင်လို့ပါဗျာ အဲ့ဒါဘာဝနာမဟုတ်လားအဲ့လိုဘာဝနာလုပ်တဲ့ပုဂ္ဂိုလ်ကဒါအကျိုးရှိတယ်ဒါအကျိုးမဲ့တယ်သိနေတယ်ဟုတ်ကလားပြီးတော့တခါအေးကုတလံကုတလံမနာတိဘာနာတိမလုံတော့တဲ့မလုံတော့ဖွင့်တာလေကုတလံကုတလံဆိုတာဟင်အပြည့်ရှိပြီးအပြည့်မဲ့သွားပြီးဒါကိုသိမှလူလို့ဆိုတာအဲ့တော့ဟိုကြောင့်ဒီလိုက်တဲ့ကြောင့်ဒီမှု ပြောဆိုမှုပြုလုပ်မှုကိုငါတို့နေတာကိုဒီတခါတော့အဖြစ်ဖြစ်သွားပြီဟင်လောဘပင်ကြီးဖြစ်လိုက်လောဘနဲ့သွားပြီးဆိုအားတော့မယ်ထင်တယ်ဒေါသနဲ့ဖြစ်ရင်တော့ဒေါသနဲ့သွားပြီးမပြင်းမမိဘူးလားအေးဟောဘယ်တမ်းဟိုလောဘဒေါသမဟုတ်ပဲလေတို့ပါဠိပါဠိသိတယ်ဆိုရင်မသိမသိသလိုဟင်ဆိုကားရင်လည်းဆိုအားမိမယ်ပြင်းမရင်လည်းပြင်းမမိမယ်အဲ့လိုတို့အဖြစ်ရှိသွားပြီလေဟိုကြောင့်ဒီရင် ကျွေးတမတင်တယ်ပြောဆိုရင်အကျွေးငါမှုတင်တယ်အဲဒီစိတ်နဲ့လေပြုလုပ်ရင်တကြတင်တယ်ဟင်ဒီလိုလိုပြည့်ရှိသွားပြီပေါ့လားဲ့တော့ကိုကြာပြီးပြုလုပ်ပြောဆိုတာလေးတွေကိုဒါတော့ပြင်အဖြစ်ရှိတယ်ဒါအဖြစ်အဖြစ်ကျင်းတယ်လို့ပြင်ပါလို့ဆိုတော့ဘာဝနာမပါပဲတို့ပြင်ပါလေအဲ့တော့တို့အဲ့လိုအကျိုးရှိအကျိုးမဲ့နဲ့အဖြစ်ရှိအဖြစ်မဲ့ဒီနှစ်ခုကိုပြီးလို့ရှိရင် ဘယ်သူမျိုးမှဆိုအကျိုးကြီးအပြစ်မဲ့ပဲလို့မှာပေါ့အကျိုးမဲ့အပြစ်ရှိကိုဘယ်သူလုပ်မလဲတိုက်ခဲ့နေဘူးလေဟုတ်ကလားဟင်ဟိုကဟိုထောင်ကနေပြောလိုက်မှာပေါ့တုံးဖို့ချုံးကားပြီပြီပေါ့မင်းဒီကနေ့ဒါကျုံပြီးရင်နှစ်ခင်ကငါလားခေါ်မယ်ဆိုရင်ဘယ်လိုနေလဲလုပ်မလားဘာလုပ်ဘူးဟင်လုပ်မယ်ရှင်လို့လုပ်တာဟုတ်ကြပြီးရင်မလုပ်ဘူး အဲ့တော့သူအကျိုးရှိနေအပြစ်မဲ့တစ်ဖက်ပေါ်ဥပဒေအကျိုးမဲ့နဲ့အပြစ်ရှိတစ်ဖက်ပေါ်လေနှစ်ပုံရှိတဲ့တဲ့ကိုဘယ်သူမျိုးမဆိုအကျိုးရှိနေအပြစ်မဲ့ပဲယူတယ်သူတို့တို့ကျိုးတင်မအောင်ဘူးလားအဲ့ဒီမတင်လို့ရှိရင်လူမှလူရောမရောက်နိုင်ဘူးဟဲ့တခါလူသုံးမလို့ခေါ်တာပေါ့ကွယ်လူမှနတ်ဟောလူမှပြမဟော အဲ့ဒါလူသုံးပါလေဟုတ်ကလားဘာဖြစ်လို့လို့ခင်ဗျားတို့ဒီကနေဒုက္ခလာကကျေသိပေါက်သွားရင်ကျေရုပ်ရမှလူရုံးမရှိဘူးဝေသိပေါက်တော့ဝေရုပ်ခြင်းနဲ့ဘုရားကြတော့နာသိပေါက်ပြီးမဲ့လူပုံသဏ္ဍာန်နဲ့သွားရတာမဟုတ်လားဓမ္မကြတော့လူပုံသဏ္ဍာန်နဲ့မဟုတ်လားဟုတ်ကလားလားတောင်းမို့သူ့ကိုလူသုံးပါလို့ဆိုတယ်လေအဲ့ဒါတဘုံကလည်းတဘုံကအစ်မိမိမိမိသွားတာကိုလူလူဆိုလိုပါတယ်ဆိုလိုတာတော့ အဲ့တော့အလားတကုန်လေးများဆိုရင်ဟိုကောင်းကင်ကမှနေရတာတယ်လေရဲ့ပင်အားချင်းရှိသလောက်တလုံးနဲ့တလူလူတက်တာမဟုတ်လားအဲ့လူကအဲ့ဒါကိုပြုတ်ပါယူတာပါအဲ့တော့တို့လည်းခုနကတည်းကအကျိုးရှိမယ်အပြစ်မဲကြီးတဲ့ကြောင်ပြီးမယ်ပြောဆိုမယ်ပြုလုပ်မယ်ဆိုရင်ဒုဗဝတွေကတစ်သိနဲ့တစ်သိနေပြီးတော့တလူလူတလူလူတက်တာကိုလူပြောတာကဲလူဖြစ်ပါမလားဟဲ့ဟဲ့ ကဲတို့ခုခုနကတော့တွက်ခဲ့တဲ့တသက်တာရဲ့တရက်တာရဲ့ဒုလုပ်ခဲ့တဲ့လုပ်ရနေဆိုရင်တော့ဘယ်နဲ့တော့ဘယ်တော့ပြမှာတော့ဟုတ်ပြာဘယ်တော့မှပြနေဘူးဒီတသက်တာပြည့်ပဲဘယ်လိုပြာဟင်ဟင်ဟင်အဲ့တော့တို့ဟိုဘက်ကဟိုတတိဆန်နဲ့လောကရဲ့ဉာဏ်လားဆရာရည်လားဉာဏ်ကိုတည်တာကတည်တာပဲတည်တယ် တရားကိုဒါနကပြီးသားပြလိုက်တဲ့ထင်တယ်ဒီဘက်ကသူ့ကြီးกว่าကိုဘက်ကမင်းတို့ဒိဋ္ဌံကြီးกว่าပြောတာထင်တယ်ဟဲ့မင်းတို့ကတော့ဖွဲ့ပြလိုက်ပြီးဖွဲ့ပြပြီးရင်တို့လူတော်ဝါကနေကိုလူဖြစ်ဖို့ရာတော့ဘာဝနာကြံပြီးလေသတိကနောက်မှာဘာဝနာပါမှတို့လုံတော့ပါဗျာပုဂ္ဂလာဗျာအဲတော့ဒါနာပြုတဲ့ဘာဝနာလေးနဲ့တွဲပြုကြပါမှာဒီတိုင်းမပြုပါနဲ့ သီလဆောက်တည်တဲ့ဘာဝနာလေးနဲ့တွေ့ဆောက်တည်သားမှာဒီတိုင်းလေးနဲ့မပြီးကြပါမှနဲ့တို့ဘာလာကိုဝိယုပလာဒါနာလားဟဲ့ဝိယုပလာသီလလားဟဲ့ဝိယုပလာဒါနာတော့တို့ဘာလို့ဟိုရှင်ပုဂ္ဂိုလ်များလုပ်တဲ့ထုံးတာနိုင်လိုက်လုပ်တာတယ်နဲ့အဲ့တော့ဝိယုပလာဆိုတော့မိဘဘုံမရဲ့အစင်းတိုင်းလိုက်လုပ်တယ်ဆိုတော့ကိုယ်စီနာပါရီဘူးဗျာသူ့စီနာပေါ်တယ်ပေါ်ပြီးတာပဲရှိသေးတယ် ပုတ်ကလောဘူးဟဲ့ကိုယ်ပိုင်ကငါမဟုတ်ပြီပဲမင်းတို့ကလားလေဟဲ့ဒီတော့နဲ့မတင်းတင်ပါနဲ့ကိုယ်ပိုင်စေနာနဲ့ကိုယ်ပိုင်ပြည့်စုံဖြစ်အောင်လုပ်ဆောင်ပါဦးပုတ်ကလားလေအဲ့တော့ဒါနရတတိဟာဟိုဆုံးလုံးမှာဒါနတတိဖြစ်မှာတယ်ပိလာကဆောင်ပြီးမှပိလာဖြစ်မှာတယ်လေတို့ဟဲ့ပိလာယူပြီးအာမဘာနေသူပြီးတော့ တို့စိတ်ကိုမတော်သေးလို့ရှိရင်ဟုတ်ကလားတုံ့မိုးဆံရံတရားတော်ဒီမှာဘာဝနာမှုနဲ့တတိနဲ့စောင့်ချမတာရင်ပေါ့အစင်ယူလာရင်ဉာဏ်လုံးထိတ်မှာရှိတော့ရှိရမယ်ပြီးလာတာလေဘာဝနာနဲ့တွဲလို့ပြီးလာတယ်တုံ့မိုးတို့သာလို့ပြောရင်တော့တရဏဂုဏ်နဲ့တွဲလို့ပြီးလာတယ်ဟင်တစ်ဖက်ကမျက်စိမှာတော့အဖေးအာယုံကဒါတော့သူဝင်ရမယ်လမ်းမဟုတ်လား တို့တော့ပြည့်လို့ရမကောင်းပါဘူး။အဲ့တို့တော့သူဝင်နေမယ်ပေါ့။ဒါမဲ့သူ့နောက်ကနေကပ်ပါမယ်ဘသူပဲဝါကောင်းဤဆိုသည်ဆိုသည်အဲ့ဒါတို့စိတ်ကိုကပ်မလာတော့တာပေးရမယ်။တခါတို့ယုံများကြတော့ပြင်မယ်တော့ထိုင်ရမှုတော့ကတော့သူသူ့လမ်းကိုဝင်လို့မရဘူးလား။ဇာနဲ့သူကြတော့အဆောင်မှာပဲနေတော့ဝင်ခံလား။အဲ့အဲ့ဒီတိုင်းပဲ။ဒီမှာလဲသူ့မျက်စိတကားကတော့အချင်းကဝင်မှသူ့တောင်းမှုလေးဝင်လေ။ တို့သူ့နောက်ကနေဒါဘသူဘယ်လိုမှကောင်းဤဖူးပြီးအဲတို့ဘာရင်တို့ဆွဲလာတော့မှာမဟုတ်လားအဲ့ဒါဒုစိတ်ကိုဝင်မကအောင်ဆုံးချရတယ်အဲ့ဒါဒီလားဟုတ်ပါလားတခါတို့ဆင်းရုပ်ကတို့မျက်လုံးကထိတ်ကနေလာတော့ကိုတက်ပြီးတော့ကိုဆွဲပြီးတော့ဒုစိတ်ကလေးကိုညံခေါ်ဘူးလားခဏခေါ်ရင်ဒုစိတ်ကလေးကိုတစ်ဖက်အာရုံတော့ပေါင်းတော့ဒီတို့မျက်လုံးထိတ်ကနေတတိလေးနဲ့စောင့်ချရတာတယ်ဟင် အဲ့ဒါဘာဝနာမပါဘဲနဲ့ဒီသီလဆင်ခြင်နိုင်မှာမလားကိုကြီးဘာဝနာသွားတဲ့ဘုံပွားတာပြောနေတာလေဟုတ်ကလားဗျာကမ္မထာထိုင်တာနဲ့တဏှုံပွားတဲ့အတူတူပါပဲဗျာဟင်အခုတို့ဘာလို့နာရောများနာမောကနေပြီးတော့တို့ဘာလို့တရားရုပ်ဘာနဲ့ပြောရင်တော့ဟိုတမှုထံကနေစိတ်တိုက်ချင်လို့ဟိုတို့လက်နဲ့တောင်းတယ်လို့ထင်တယ်အခုလည်းဒီသာစိတ်ကိုတိုက်ချင်လို့တို့တရားကိုလက်နဲ့သာတောင်းတာမဟုတ်လား ဟဲ့ဒီတော့ကျင်းဝင်တဲ့ဒီဒီပိတ်ခါဖို့ဒီလာတော့မှာမဟုတ်ဘူးလားဟုတ်ကလားဟဲ့ဘယ်လိုတော့တော်တော်ဝင်နေပြီးတာလေအဲ့တော့သူကဘုရားသခင်အပြစ်သားမိတလုံးပြီးလိုက်တယ်ဓမ္မတလုံးများပါမတလုံးပြီးတာဆက်ရတဲ့နဲ့ဆက်ရနေပြီးအတူတူပဲဟင်ဘယ်ဟာနဲ့ဒီဒီလေဟင်ဟိုအာယုနောကကိရိတာဒုနောကကမပေါ့ကိရိတာကိုဒီအောင်တတ်မှတင်တယ်ဘုံကအဟောင်းတွေပေါ်လာရဲ့အဲ့ဒီအဟောင်းတွေကိုအညွန့်တက်မလာအောင်တတ်တော်မှတင်တယ် အစ်စ်ကိုလည်းဝင်ဝင်မရအောင်အဟောင်းကိုလည်းအညွန့်တက်အောင်တို့လို့ရမှာဖြစ်တယ်ဒီကနေ့အတွက်ဟုတ်ကလားဗျအဲ့တော့မျက်စိတကားကလာလို့ရှိရင်သူ့ဆိုင်ရာဆင်းတော်ဝင်ပေါ့ကိုယ်စီနဲ့အတူမပါမသွားပြရဘူးအပြင်ကအာရုံတော့ကကပ်ပါလိပါတာရှိတဲ့ကိရိတာလည်းသူ့စိတ်ကိုဝင်မကရဘူးဒီကနေ့အဲ့တော့ဒီလာရတော့ဘူးပဲအဲ့တော့ဘာဝနာတေတာလို့ဒီလာခဲ့တယ်ဟဲ့ဝေယုမလာဒီလာဆိုသွားပြီတယ်ဟဲ့ ဟင်တို့မယုဂလာသီလကြတော့ဘာပြောတာပေါ့ကွယ်ရိုးရိုးသီလကိုသုံးပါလေဝါရိတသီလကိုလည်းသုံးပါဒီအားကြတော့အဓိသီလကိုသုံးရပါလိမ့်မယ်ပါရိတသီလကိုသုံးပါလိမ့်မယ်ဟုတ်ကလားဟုတ်ဟင်ဒါကြောင့်သူပြိုင်လေးကိုလူလူသူကဆောင်သွားတော့မှာကိုကကြတော့အာမဘာလိခန္ဓာလို့ဆောင်ရတာမဟုတ်ဘူးလားဟုတ်ကလားဟဲ့အဲ့ဒါဝါရိတတားမြစ်ထားလို့မလိုပါလားအဲ့ဒါမယုဂလားခုတော့ဒါတော့ဘာဝနာနဲ့ပြေပြီးတော့ သူနဲ့တိနဲ့ကြိုက်တဲ့ကမကြိုက်ဘူးပေးရမှာတယ်ကွဟုတ်ကလားမင်းကြိုက်လို့နဲ့မကြိုက်ဘူးပေးရမှာတယ်ဟုတ်ကလားဗျအဲ့ဒါမှဆောင်သိမှုဒီလားဗျအဲ့တော့နားနဲ့တန်လာရင်လည်းဒီတိုင်းပဲတင်တယ်အနားနဲ့ရတာဟိုအရာသားတော့အတွေ့လို့လာရင်လည်းဒီတိုင်းပဲတင်တယ်အတွေ့လာရင်လည်းဒီတိုင်းပဲတင်တယ်လားအဲ့တော့တကား၆ပုတ်ပေးတကား၆ပုတ်ကဖြစ်ဖြစ်သူ့ဆိုင်ရတော့ဝင်မသိဘူးဟင်အဲ့အဲ့ဆိုင်ရနောက်ကနေကပ်ပါမယ် ဟိုတို့ဘာလို့ပြညတ်တွေနဲ့ကြည့်နေတာလဲအဲ့ဒါဒုစိတ်ကိုကောက်လာဒုစိတ်ကလေးအဲ့ဒီအာရုံနောက်ကသင်းအဲ့ဒီကိလေသာဆွဲရငှားရကိုပါမတော့အောင်ဆောင်ပြီးတော့ဒီလားအဲ့တော့မတို့ဒီလားကိုဒီလားလို့ဆိုရတယ်ညဒီလားရဲ့တာဝန်လေးတောင်းပြီးမှုထင်တယ်ဒါနရဲ့တာဝန်လေးဖုံးလို့မှုထင်တယ်ဟင်ငါငါပြည့်ပြီငါပိုင်နေတယ်အဲ့ဒီအစွဲကိုဒါနကအဲ့တော့တို့ပါတော့ ရင်ဝမှာသူ့နေတဲ့တာကိုဆွဲထုတ်တာချင်းငါငါပြည်ပြီးငါပိုင်နေသူတွေကကိုဒီဒီစီလေးတခုအိမ်ရောက်လာတဲ့ဘက်နဲ့တော့တော့ကဟဲ့ကဲပါဆိုင်မှာတော့သူနေတဲ့ပြည်ကြီးတွေငွေပေးဝယ်လာပြီးကျဲလို့ငွေပေးဝယ်လာလေအိမ်ရောက်တော့ဒီဒီစီလေးရောက်တဲ့ချိန်မှာကကိုကျက်တော့တော့ကကြီးတာပဲဟဲ့ဒီဘက်ကဒီကြောင်သားကျရင်တော့ကဟောဟုတ်ကလားလား အဲ့တော့ငါပြည်ပြည်ဆိုတဲ့ကနိမ့်နေနိမ့်နေဖြစ်ဘူးလားဗျအဲ့ဒီငါပြည်ပြည်ဆိုတဲ့အဖေကိုဆွဲလုပ်တဲ့တဲ့လေဟုတ်ကလားဒီသားကရင်ဝါမှာသူ့နေတဲ့သားကိုဆွဲလုပ်တာဒါနကအဝေးကဖြစ်တဲ့လက်နဲ့ကိုလှန့်ကာတာမိဒါနဲ့ဒီလာနဲ့ကာမှတင်တယ်ကြားတာနဲ့ဒီလာနဲ့ကာမှဟုတ်ကလားအဝေးဖြစ်ဟိုရောင်သူကိုလှမ်းပြီးတော့အဝေးဖြစ်ကိုလှမ်းပြီးတော့ကာရဲနဲ့ဒီလာကဒါနက ရင်ဝါမှာစုကြည့်တဲ့သားကိုဆွတ်ထုတ်တာဟုတ်ကလားဟိတာဘီလာရှင်ကအလောင်းတော်လောင်းတော်ပြပြုတ်သွားတဲ့ဌာနသူကတော့ရင်ဘဝကမလူလို့ဒီဘဝဆင်းရဲတာဒီဘဝလူမှဘယ်လိုဘယ်လိုဘယ်လိုလဲလားဘယ်လိုအဲဖွင့်လို့တာလားမရောက်သေးတဲ့ဓာရင်ပေါက်ခါနေတာလားဟုတ်ပြီဝါရုံးလား တွဲလုပ်ပါလို့ပြောတော့ဥသာဟဲ့သူမရောက်သေးတဲ့ဒါတော့နောင်ဘဝကိုနားပြီးဒီအနာမိရင်ကိုခံနေတာဗျဟုတ်ကလားဟင်ဓမ္မရတတိကဟုတ်ဘူးလေဆွန့်လို့ပြရမှာဟုတ်ကလားဟင်ဆွန့်လို့ပြမှာဒါနာပေါ့အစိုးရကိုဆုံးလို့ပြရမှာဟိုတို့ပါတော့လက်ထက်ကတိတိတို့ရင်စိတ်ကလည်းငါပြည့်စုံတယ်ဆိုတော့ဆုံးလို့ပြလိုက် မို့အကြောင်းလူပြီးပေမဲ့ငါအကြောင်းဆိုတဲ့ဆိုရင်ရှိနေတတ်တယ်ဗျာအဲ့တော့ဘုန်းကြီးကအကြောင်းပဲပြီးခင်အားလို့ဖြစ်တတ်တယ်ဗျာဟင်တင်ငန်းလူတော့ဟောပဲလို့ငါတင်ငါဆိုရတင်ငန်းလာတဲ့ခေတ်ကကြောင့်လွတ်သွားတာလေဘုန်းကြီးကဘုရားဟောတာကြီးဒါနဲ့တို့တင်ငန်းဘောဟွာလို့အဲ့တော့ဘုန်းကြီးကတင်ငန်းမဲ့ဖက်ပြီးဟောတာလို့ကြီးဟောပဲလို့ဗျာဟင်ဟင်ပဲလို့ရုပ်ပြပြီးစိတ်ပြကြလား ရုပ်ပြပြီးစိတ်ပြပြီးရမလို့ဟောရုပ်ကကိုယ်လက်ကလုပ်ပြီးဟင်ရုပ်ကကိုယ်လက်ကလုပ်ရင်ငါပြပြီးမဟုတ်ဘူးဆိုတော့အစိုးကိုလုပ်ပြရလေငါပြပြီးဆိုတဲ့အစိုးကိုတောင်းမှမဟုတ်ဘူးလားအဲ့မပန်းလို့ရှိရင်တို့အလိုမတကြောင်းတကာကြောင်းပြန်ပေါ့အောင်ပဲပြေတော်မဲ့ဒီဆွေးနေပြီးကြောင်းပြန်လာမှာပဲအလိုမတကြောင်းတကာကြောင်းပြန်ပေါ့အောင်ပဲဗျကဲပြန်နေတော့ဆောင်ရလားဒီဘဝငွေတဲ့ကိုနေနောက်ဘဝလည်းကြောင်းလာလာပြတာရှိဦးမယ်ဗျနှစ်ထောင်ဝန်းနာမယ်ဗျဟင်ပြန်နေတော့ ဟင်ကျွဲ့နှုတ်အောင်မှာဟိုဟိုဘယ်လိုဆွဲယူနေတာမဟုတ်ဘူးလားဗျအဲ့တော့ဒီကပြစ်စစ်လို့ရမပြစ်မဖို့ဆိုဆုံးမှုဒီမှာစဉ်းညာပါမယ်ဗျဟုတ်ကလားဟင်ရုပ်ပြရင်စိတ်ပြအောင်မယ်လို့ဆိုလိုဒီဗျဟင်တူနီရောတာတိုင်းတာစာကောတာလုံးလုံးဆိုကြည့်ကြည့်တမောင်တို့မစေဖို့မလို့မစေဖို့မတန်းကြည့်သေးလားအဲ့ဆိုပြီးငါပြစ်မဟုတ်ဘူးဆိုရင်စိတ်ကလည်းငါပြစ်မဟုတ်ဘူး အဖိုးပါလုံးပြဖလက်မကြည့်နေနဲ့ပတိနိပေဘောတော့မိကတို့တော်မူချောမုတ်တိအာလုံးကလွတ်ထွက်သွားအောင်နောက်ပြီးဖြူဆိုတဲ့အစိုးရနဲ့လွတ်ထွက်သွားအောင်အနာလျောဓာတုလို့ပါပြရမယ်အမျိုးရှိအောင်အမျိုးဒီတဏှာတင်တယ်အကျိုးပေးပါစေတနာတင်တယ်ဟုတ်ကလားအဲ့တော့သူဟိုစာပေလေးနဲ့ကြွားမိပါလေဝဲကြောင်းလို့ရင်ဘာကျိုးလို့ရေလူဘာကျိုးလို့ သင်္ကန်းလူဘာအကျိုးလို့သာမရှိဘူးလားဒါနဲ့တော့မှမဟုတ်ပဲလေဟင်တို့ဘာလုံးပဲဟိုညနေညနေခမင်းနေရှင်းနေမသားကြဘူးလားဟင်ဟိုဟင်းကဟင်းအဖတ်ကြီးလားအကြီးရောလားခမင်းကဟောခမင်းဖတ်ကြီးလားအကြီးရောလားအဲ့တော့ညနေအဲ့လိုသာပြီးညတာဘုရားကြီးသွားပြီးတတိတော်တတိတော်မတို့ဤလိုပါရခြင်းကြောင့်နှစ်ဖြင့်ကတော့ဖိပါပါလို့ဤလိုထူတောင်းလာ နှုတ်ကလေးကိုနှုတ်ခင်လာကြတော့အချိန်ကြတော့အဲလောကီကတောင်းမှမလို့ပဲနဲ့ဘုရားလုံးတော်ကဒီခုနသူပြောတဲ့လုတ်ပင်နဲ့နတ်ပင်နဲ့ခုနသိမ့်ဆံပင်နဲ့ဆိုသူတောင်းရလားသူ့ဒါနရတတိရတော့သူ့ဟာသူကျူးပြီးတော့မှာပဲတောင်းအနာလေးကိုပြောအောင်ဟင်ပြောတာတနာအကျိုးပေးမှာပြည်တယ်စေနာထိုင်ရင်အဖြစ်မြင်မယ်တယ်စေနာတောင်းရှင်အကျိုးပေးတာရှင်မှာပဲမဟုတ်ဘူးလား ပုဂ္ဂလာဗျာအဲ့လောက်ကိုဟိုဒါနပြုတဲ့နေရာမှာဖွင့်ပြရမယ်ဗျာတို့သွန့်ရလားဗျာဒါနတွေပြုပြီးလားသွန့်ရလားဟုတ်ပါမလားဗျာမေးလို့ရဘူးဟင်ဒါမှဘယ်သူမှမသွန့်နိုင်ရဟိုလူကြဘူးသုံးပါပေါ့ဗျာအချင်းကြအင်းသားလေးဝေးတာတော့လူကပုဂ္ဂိုလ်ချွေးပါကနာပြီးလူခံပါဗျာဘယ်လို ဟိတမီလေးမွေးတာတော့လူဟန်ပုပ်ပေါ်တော့ပါဗျာခင်ကြတော့ဟိအဲ့တော့ကေဟူတာလေးဆိုပါတော့တာလေးအဲဟူချွေးမကကိုယ်ကြီးကိုပါလာပြီဆိုပါတော့တာလေးကရှုံးနေဗျာချွေးမလေးကကက်ကက်လာဗျာအဲ့တော့အိမ်ရောတော့သူကြည့်ကြည့်သူတော့တော့ပါတော့ညာနဲ့တုံးလိုက်မယ်ဗျာကဲပဲလေတော့ကိုရှိသူတို့သူကြည့်ကြည့်လေးပေးလိုက်ပြီလေမင်္ဂလာဆောင်လေးရတော့ပါတော့ မင်္ဂလာကုန်းကျွေးရသွားတယ်နားတော်ကောင်းအောင်ပြောတာဗျပါလုံးသားကြီးဝိချထုတ်လဲချတယ်လေနားတော်ကောင်းအောင်ပြောတာဗျဟင်မင်္ဂလာကုန်းကျွေးရဟုတ်ကလားပါကြီးဝိချထုတ်တာလားသူပြောလို့ပါဗျာဟင်ဟင်ဟင်အဲဟိုတို့ဘာလို့ပိဒါဒီဟိုဖိတ်ပြီးတော့ကျွေးတာမွေးတာဟောတုတ်သက်တွေမဟုတ်လားအလူကိုတက်ပြီးခေါ်ဖို့ဗျာ အဲအဲ့ဒီကနေပြီးတော့သူဟိုအလူဝဲပိတ်ပြီးတဲ့လက်ရှင်အားတွေကဥမာမဲ့ဒုသားလေးကမတ်ဆူနေကြတယ်ဆိုဟဲ့မတ်ဆူယောက်ျားကြီးပဲခေါ်ကြတာမဟုတ်လားဒုပိုင်ရှင်ကဘယ်လိုခေါ်လဲဟဲ့မတ်ဆူယောက်ျားလို့ခေါ်လားဘယ်လိုခေါ်လို့ဟဲ့ငါသားငါသားပဲမဟုတ်ဘူးလားဟဲ့ကဲရုပ်ပြပေးမယ်သိပြခဲ့လားမပြဘူးဒါမပြလို့ဟိုကမပြတာ ဒါမှတတော့မှမကြရင်သိတောင်ဒီသိနေပြီဒုက္ခနေနေတော့လူဖြစ်ပါဦးမလားတို့ဘဝရောက်ပါဦးမလားကဲပြေတယ်တော့ဟင်ဒါမှဒါပြရင်ဟိုဟာပြတယ်ဟင်ဒီတမ်းလေးကိုလူလုံးကလည်းငါပြပြီးမဟုတ်ဘူးကြောက်အောင်လုပ်ရမယ်ဟင်ဒါမှဟိုကြလဲကိုလည်းကသားလို့ကိုသားမဖြစ်ပြရသူပိုင်တော့ပြီလေဟင်ကိုကသားသမီးတို့ပိုင်းကိုသမီးမဖြစ်ပြရ သူပိုင်တော့ပြီလေဟုတ်ကလားဗျအမှုကမှလို့ကိုသူလိုက်ပြီလေဘယ်လိုသူနိုင်မှာမလားတော့ပါတော့ဝိတန်တရားလားဟင်ဟိုကဟိုသူတကာပုံနာကဟိုပါလားလက်ထုတ်ခေါက်ကလေးလေးရိုက်တာနဲ့တောင်လေးကြီးဆွဲချိုးသူတန်းတို့တမိခဏနဲ့တာရရမလားလို့ဆိုတာဟင်ဟိုလူပြီးပြီမဟုတ်လား ဟင်သူ့လက်ကလို့သူ့ကြည့်ကြည့်ဟုတ်သေးလားတဲ့တယ်လို့ကိုယ်ကိုသားနဲ့ကိုသမီးခုနကပါတော့အလူမပုဂ္ဂိုလ်တွေထည့်လိုက်ပြီလေကဲတဲ့တယ်လို့ဟင်လက်ကတော့လွတ်သွားပြီလေပြန်တော့စိတ်ကလွတ်ပလားပါကြည့်လို့ရုံးရပုံပါကြည့်လို့ရုံးရဟင်တန်ငါဒီလာပါလို့ရောပြန်လာတော့ဟင်ဟင် တို့ဒီပြုတဲ့ဒါနလုံးကလည်းတို့မှာဆုံးဆုံးမှုမှပါခဲ့တယ်နဲ့ပါရလာဖို့ဒီဆုံးဆုံးမှုပါဖို့တို့ရာယူမှုနဲ့လူနေတာများတယ်ဗျသာရောဝါလာဝတ္တမေတိတာဝိဝိဒါနများတယ်ဝိဝိဒါတိတာဆိုတော့ဝိလုဒါနမလို့ဘူးအဲ့တော့ဘုရားရှင်ရဲ့အလောင်းတော်များဆုံးဆုံးမှုသာဒါဝိလုထင်တယ်ငါပြည်စီဆိုတဲ့အစွဲကိုဆွတ်လုပ်ကြည့်တာဟုတ်ကလားအစွဲကိုဆွတ်လုပ်ကြည့်တာ ဘုဒ္ဓနိတိတာဆိုတော့နောင်ဘဝကောင်းပါရင်ဖြစ်တယ်။အဲတော့တို့မှာဘုရားကလုပ်တယ်သတ္တရာတိတိနယ်တွေကိုပါမသွားနိုင်ဘူးလား။နောင်ဘဝရှိသေးပြီဆိုတဲ့သတ္တရာတိတိဆိုတဲ့ကိုတို့အမြစ်ပါနေတယ်။နောင်ဘဝကောင်းပါရင်လေသူ့တို့တော်မှာမဝင်ကြနိုင်ပါဘူး။ဟုတ်ကလား။အဲတော့တို့ဘာလို့တမာပဲရှိပါသလား။သူတို့ရှိဘူးတို့ဟိုသူတို့မျိုးတွေလည်းရှိမှာပါကျုံနေပါလိမ့်ပါလိဟိုငါများတံလေးနဲ့လေဟင် နန္ဒာကြီးထိတ်မှာအကောင်လေးတွေပါတယ်မဟုတ်လားဗျအဲ့ဒါလေးနဲ့အဲ့ဒီကံနဲ့ချသွားတာငါးကြီးတွေစားပြီလို့တို့လို့ဒါနချတာမဟုတ်လားဟုတ်ဗျာအဲ့ငါးကြီးတွေစားပြီလို့လို့မော်ဒီနဲ့ငါးကြီးတွေရှိပြီငါးကြီးတွေရှိပြီခဏလေးလို့စားကြပါစေအဲ့လိုလားပါလို့လား အဘို့တို့သုံးလုံးမပါတဲ့ဒါနာဟောတယ်ဟုတ်ကလားဗျာဟောတော့မေလူပြောတော့ဟုတ်တော့ဗျာဟင်တုံးလည်းမပါစားဒါနာဖြစ်နေကြအောင်မလားဟင်ဟင်ဟင်တို့နှောင်းညောပါရဘူးဘုရားကတနာပါဆိုစိတ်နှလားသူ့စိတ်ဓာတ်သူ့ပြီးပါလိမ့်မယ်ဟုတ်ကဲ့မတောင်းနေရမှာပါတောင်းနေရမှာပါသူ့စိတ်ဓာတ်တော့မှာပဲဟုတ်ကဲ့မျိုးစိတ်ဓာတ်မှာမရှိဘူး ဟုတ်ကလားဟင်အဖြစ်အဖြစ်ကျွမ်းမော်တိုင်ပြီးတော့ပါပြီးနာဝတ္ထုပုံပါနဲ့အဲ့ဒါအဖြစ်ကျွမ်းမော်တိုင်ပြီးတော့ထင်တယ်ပြီးတော့ဆံကြောင်ဆံကံပါနဲ့သူများတိုင်လုံးလို့လူပါတာသူများကြည့်ပြီးလူတာသူများပြိုင်ဆိုင်လူတာကိုယ်တည်နာတော့ပဲရှိဟင်ပြီးတော့သီလနာပြန်ကောက်ချက်ကြတာမဟုတ်ဘူးလားဟင်ဟိုသီလနာမျိုးထင်တယ်ဟင်ဒီဒီမျိုးထင်တယ်တွေးတာလေးသုံးခုကိုရအောင်လုပ်ကြ ကျေနာကြဘူးသာသာ